လွန်ခဲ့တဲ့ရက်အနေငယ်ကနိဗ္ဗာန်တရားဆလာပါတဲ့ရှိပိုင်း၃ပါးပါ၃မျိုးဖြစ်ပုံဥမာနဲ့တော့ရှင်းလင်းရပါပြီဒီနေ့၄ခုမြောက်ဘုရားကုသနိဗ္ဗာန်နဲ့နောက်ဆုံးဥကြိစ္စနိဗ္ဗာန် ဥပမာလေးတွေနဲ့ရှင်တွဲပြီးတော့ရှင်းလင်းကြလို့ပါပဲယောဂီမှာဖြစ်တတ်တဲ့ပုရိသကုသသဝိจิကိစ္စဝင်ရတယ်အဲဒါလေးတွေရှင်းလာပုံလေးတွေရှင်းလာရရှင်းပါပြီးတော့ပြန်ပုံလေးတွေပါလေအဲဆက်လက်ပြီးတော့ရှင်းလင်းကြပါပါလို့ဆိုတော့အတုဒယောဂီဟာတော့ဒီလိုတရား၅ပါးတွေက မနေ့ကရှင်းလင်းခဲ့တဲ့ရှင်းနာမိတာနိဗ္ဗာန်ရှင်မရပါဘူး။အဲဒါလည်းနည်းနည်းမှတ်နိုင်လို့ရှိရင်တရားတော်အားဖြင့်ကျန်တဲ့နိဗ္ဗာန်တရားတွေလည်းပဲနိုင်နိုင်နည်းနည်းမှတ်နိုင်တဲ့အချိန်ရောက်လာကြတာပါ။စိတ်ကိုမြင်တော့အောင်မြင်ရအောင်ပြုပြီးတော့အတိညာကိုချိနဲ့ဒီသက်ဒီသက်ဖြစ်တရားဆိုတာပြောပြပါမယ်။ စိတ်တွေကပုရိသကုက္ကုစာလည်းပဲဒီလိုအဟန္တာတစ်မျိုးပါတော့စိတ်ကိုမြင်ရအောင်ပြုလုပ်လာပြီးတော့အသိဉာဏ်ရှိရအောင်လည်းပဲပြုလုပ်တတ်တဲ့တရားရှိပါတော့ပုရိသဆိုတာကစိတ်ကြက်လွတ်လာပါပဲကုက္ကုစာဆိုတာကတော့စိတ်ပူပန်လာပါပဲပူပန်နေဆိုတာအပြုခံပြောခံစိတ်ထားခံတွေကို သူ့အချိန်ခါလိုက်ရလိုက်မကြည့်ခဲ့ဘူးလို့ဥပါဒလောလေသူဟာပြောမှာဒီကရာလည်းပဲအကြောင်းကြည့်ပြီးတော့လုံတတ်ပူရတတ်တဲ့သဘောပေါ့အဲဒီဩဒိသကဝဆာဟာသူ့ကြုံဆန္ဒရတာနဲ့ဒီပါလေဆံကညမှာပြထားပါတယ်သူကတော့ရှိတဲ့သူကကြုံဆိုတာရှိရပါတယ် တချို့ကဆိုလို့ရှိရင်လူအနည်းငယ်လောက်ကိုအကျွေးမဆက်နိုင်တာနဲ့ကျွေးချင်ကအဲ့ဒီလူကိုကြုံရှင်းနဲ့သိယူတာမျိုးရှိရပါလားအဲ့ဒါလေးတွေဆက်ဆက်ပြီးပြောခရီးတာကျိုးဆိုတာအရှင်ခိုင်းတော်လို့ရတယ်ထားရပါလည်းနေရတယ်ပြီးတဲ့ရကူကစသဖြင့်ရတယ် ကိုယ်သဘောနဲ့သွားလို့ရမသွားနိုင်ဘူးကိုယ်ရုပ်ကိုယ်စီးပွားဖြစ်အောင်လည်းပဲလုပ်ခွင့်မရှိဘူးအဲဒီကျုံကမွေးတဲ့သားသမီးတွေလည်းပဲကျုံပေါက်အိမ်ပေါက်ကျုံဖြစ်ရတယ်ဆိုတာပါလေအကုန်လုံးသူကသိဖို့လေအကုန်လုံးပိုင်ရတာပါအလုံးနဲ့လာပါလေဒီတရားထုတ်တဲ့အခါမှာရှိခွင့်အာရုံမှာစိတ်ကမကပ်ပူပန်မှုတွေဖြစ်နေလို့ရှိရင်တော့သရဏကိုကိုယ်အတွက်ကျူးစီဝါးတွေဆိုပြီးတော့ အမှန်ကိုနစ်နာတတ်ပါတယ်။ပုရိသကတော့ရှုခဲအာမစိတ်ကလေးကွာဟတယ်။လွတ်ရှင်သွားလည်းရှိတတ်ပါတယ်။ရှုခဲအာယုနဲ့အကျတ်တွေဖြစ်အောင်တက်အောင်ချိန်ပြည့်အားရလည်းပဲနေအပူရည်အားဆိုင်ကလည်းပဲနေဆိုရင်အဲဒီရှုခဲအာရုံတွေရှိမှတဲ့စိတ်ကဆွဲတာမြဲတာပေါ့။ကံနေတာမရှိတော့ဘူးတတိလည်းမဲ့တော့ သူအထိမ့်မဲ့သွားပြီဆိုလို့ရှိရင်တော့ရှင်ပင်ကကွာဟသွားပြီးတော့လက်စင်ဆက်လာတော့ပါလေ။အာယုနဲ့စိတ်ရဲ့အကျွမ်းပင်ရှိတဲ့အတွက်ချိန်ပြီးတော့ဘုရားပြန်အားဆက်လိုက်လို့ရှိရင်အဲဒီရှင်ပင်အာယုနဲ့ပါဆွဲသွား၊ညဲ့သွား၊ပတ်သွားတာပါလေ။ပတ်သွားတယ်ဆိုရင်အဲဒီတော့ပါစိတ်စိတ်စိတ်စိတ်ပြီးတော့ဒီကကြာသွားတာပါ။အဲဒီစိတ်ကြာသွားပြီဆိုလို့ရှိရင် ရှိသေးတာမှစိတ်ခွာဟာတော့လည်းမရှိဘူး။သာဝင်ထဲမှာစိတ်ကစိုက်ကြနေပြီဆိုလို့ရှိရင်လုံလကူပါလို့လည်းမရှိတော့ဘူး။အဲ့လိုကြီးတဲ့ပုရိသကုသနေတော့ဟာအစာထုတ်ရပါတယ်။သာထုတ်လိုက်လို့ရှိရင်ဥဒ္ဒကုသဟာအနုလက္ခဏာပြန်သွားကြတာပါ။အဲ့ဒီကျွမ်းဟာအရှင်ရဲ့အလိုရကြီးပဲဖြစ်ရတာမလို့သူ့ရဲ့အခွင့်အရေးဘာမှမရှိသလို တရားထုတ်နေတဲ့ဒီမှာလည်းပဲစိတ်ကြံနေလို့ရှိရင်ဒီမှာပြောမှာတွေကိုပြန်ပြီးစဉ်းစားပြီးတော့ပူပန်နေလို့ရှိရင်စိတ်ဆူရှင်းမှုသမာဓိကိုရနိုင်ပါဘူးသမာဓိမရဘူးဆိုလို့ရှိရင်ဉာဏ်ပညာဖြစ်ဖို့ကတော့သာပြီးဝေးတော့တာပါပဲဒါကြောင့်ရှုမှတ်နေရင်စိတ်လည်းမပြတ်လို့ရအောင်ပူပန်မှုလည်းမရှိရအောင်ခုန စိတ်သားကစိတ်အားဆိုင်ပြီးတော့ဆွေးနွေးရရှိမှလို့စိတ်ကိုစုပေးဖို့ဟောတယ်အဲ့ဒါနဲ့စာထုတ်ရပါတယ်အဲ့လိုစာထုတ်နေရင်ကကြောက်ရလို့ရှိရင်လည်းပဲဒီဘာလို့ဒီဘာလို့ဖြစ်ပေါ်လာလို့ရှိရင်လည်းပဲကျုံခံရတာနဲ့ဒီလိုဟုတ်လို့အဲ့ဒီကြောက်ချက်ကလုံးရောက်အောင်ရုန်းကန်ဖို့လိုပါတယ်ဒီဒီကျေကျေစိတ်ကြိုက်ပြီးတော့ဟောလေအဲ့ဒါလေးကိုလုံးယူပြီးတော့ရှုမှတ်ရပါတယ် အဲ့ဒါအကျင့်ရှိကဆော်လန်တဲ့သဘောပါပဲအဲ့ဒါကိုပြန်လို့ပူပန်သူ့ကြုံကအများတစ်လျှောက်လေလို့ကျေးဇူးရှင်ပါရှိတော်ဘုရားကြီးကနေရာမှာတခုပြနေပါတယ်ဒီလိုဝိသိကိစ္စနိဝရဏကိုရှင်းလင်းတင်ပြပါမယ်ဝိသိကိစ္စဆိုတာယုံသားဖို့ပါလေယုံကြည်တဲ့ကိစ္စကဝေဘာခုလည်းပဲယုံမှခုလည်းထည့်ထားပါတယ် ဒါပေမဲ့လောကကြီးရနဲ့ဆက်ပြီးတော့ယုံမှားတာကိုတော့နိဝရဏလို့ဆိုရပါဘူး။အဒီလကသွားလို့ရှိရင်ဖျားရောက်မယ်။ဒီလမ်းကျော်သွားလို့ရှိရင်တော့ဆေးရောက်မယ်လား။ဒီလူရဲ့အမိဟာဒီမိဟာဘာလဲဒီလူရဲ့အမိဘာလဲဟုတ်မှဟုတ်ကဲ့လားစသည်ပါလို့။ဒီလိုလောကကြီးရာယုံမှားမှုကတော့နိဝရဏဥရှိလိတာမဟုတ်ပါဘူး။အကုသိုလ်လိုလည်းပဲမုချအားဖြင့်မဆိုနိုင်ပါဘူး။ ဒီမှာဝိသေသညိုရဏဆိုတာကတော့သမထဥပဒနာတရားနဲ့ဆက်ပြီးတော့ဖြစ်တဲ့ယုံမှမှုကမှနိဝရဏဝိသေသနေတယ်ဆိုတာပေါ့လေပြဆိုထားပါတယ်သံသမာဓိရရှိရေးအတွက်သံအာယုရှုခွင့်ရှုဝတည်းစံဃာများမှာပြထားရတာအဲဒီတွေကတစ်ခုခုရှုနေုံနဲ့အစာရရဲ့ဆိုတာဟုတ်မဟုတ်ပါမလား အသက်ရှင်နေစိတ်တွေကိုရှုနေုံနဲ့ဒါရတယ်ဆိုတာဟုတ်မဟုတ်ပါမလားစသည်ဖြစ်ပေါ်သမထကောင်ထိုင်းနေစပြီးတော့ယုံမှကျေတော်နေတာဟာအဲဒါနိဝရဏဝိသုဒိဆရာပါပဲသမထကမ္မထာအထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲဒီလိုယုံမှကျေတော်နေလို့ရှိရင်သမာဓိကိစ္စတော်ဝါကိစ္စမြေတိပ္ပဇာနာတိစသည် သွားရင်သွားတယ်ရရင်ရတယ်ထိုင်ရင်ထိုင်တယ်လဲရင်လဲတယ်စသည်ဖြင့်ရှုနေုံနဲ့ဝိပဿနာဉာဏ်ဖြစ်တယ်ဆိုတာဟုတ်မှဟုတ်ပါမလားစသည်ဖြင့်ယုံမှသိတော့တာဟာဝေဘာနေတာဟာဝိပဿနာကမ္မဋ္ဌာန်းနဲ့စသည်ဖြစ်တဲ့ဒီဝရဏဥရှိကိစ္စပါပဲအဲ့လိုသိတော့ဝေဘာနေလို့ရှိရင်ဝိပဿနာခရိကသမာဓိတော့မဖြစ်နိုင်ဘူး ယုံနာပိုက်ပါတိကသာဝတ္တနာညာဖြစ်ဖို့ကတော့သာကြည့်ဝေးတော့တာပါပဲဖြစ်တဲ့ယုံနာကိုဖြစ်ဆဲမှာရှိမှနေလို့ရှိရင်ဒီလိုရှိမှနေုံနဲ့ဝိပဿနာညာဖြစ်တယ်ဆိုတာဟုတ်မှဟုတ်ပါမလားဆရာပြောတာကမှန်မှမှန်မှမလားဒီတိုင်းအထုတ်ပြီးတော့လက်ဖို့တရားမျိုးကိုရတယ်ရကြတယ်ဆိုတာဟာလည်းပဲ မှန်မှန်ခံလာမလားစသည်ဖြင့်ပေါ့စဉ်းစားပြီးလို့ရှိရင်စဉ်းစားပြီးတယ်ယုံဖားရစသည်ဖြင့်ပေါ့ရှိမှပြီးတော့ပယ်ရပါတယ်မပယ်လို့ရှိရင်တော့ပြီးသွားတဲ့လူလမ်းတစ်ခွရောက်နေတာနဲ့တူတယ်လို့ကျန်ကမြောက်တာဒေါ်လာရှိသွားနဲ့နိုင်ရှိပြီးတော့ပြတ်ထားပါတယ်သူကတော့လူဦးတယောက်ဟာ ရောင်းရဲဝယ်တာအတွက်ပေါ်တယ်ငွေတုံးနဲ့အတူရှိဆက်သွားတယ်ဆိုတော့ဒီရရှင်နဲ့လူတို့တမတွေကလည်းပဲလက်နဲ့ဆွဲကြင်ပြီးတော့အဲ့ဒီလူနောက်သကောက်ကောက်လိုက်ကြတယ်။ဒါတော့လုံခြုံရေးအဆောင်ရှောက်တွေဝေးတဲ့နေရာမှာပြုတ်ကြဖို့ပါပဲ။အဲ့ဒီလိုနောက်ကလူတို့တွေလိုက်လာတာကိုသိရလို့ရှိရင်ခုနလူကရှိရသွားနေတဲ့ ငွေတုံးတဲ့လူဟာပေါ့ကြောက်ရှာပါပါပဲကိုယ်တိုင်ပဲအဲ့ဒီလူရဲ့နေရာကနေပြီးတော့ခံစားကြည့်ပေါ့ကြောက်တော့ခက်ပြန်ပြန်သွားတာပဲဒီလိုလောက်တဲ့နေရာဌာနကိုခက်တော့တော့သွားတယ်ကကြည့်တာလည်းကြည့်ရလည်းကြည့်ရလိမ့်မယ်အဲ့ဒီလိုအရေးကြီးမြန်မြန်သွားနေတော့သာကာမကောင်းအကြောင်းမသိရင်တော့လက်လက်ခွတ်တွေ့ရပြီတဲ့ အဲဒီလိုလမ်းတစ်ခွကိုသိရတဲ့အခါမှာဘယ်လမ်းလဲရမလဲဆိုတာပြူဝေတော့တာပါပဲလဲရဘယ်လမ်းလဲရရင်ကောင်းမလားလိုပဲပဲလမ်းကိုလဲရရင်ကောင်းမလားဆိုတာဖြီးကြုံချကြုံနဲ့စဉ်းစားတော့တာပါပဲမဝေဝဲနိုင်တော့ဘူးဟင်းတန်ရရဲ့အမျိုးမျိုးဝင်ပြီပေါ့အတီးမပြည့်နိုင်တော့ဘူးလမ်းမှာကိုလဲရမယ်လမ်းကိုမထုတ်ချနိုင်တော့ဘူးအဲ့လိုဖြစ်သွားပါဘူး ဒီချက်တွေဟာငကောကရှင်လုံတရားသင်ခဲ့တဲ့ပုဂ္ဂိုလ်တွေသိသိထားကြကောင်းတယ်။ပညာသင်ကြရတာမေးရများရမှာရှင်းနေတဲ့ပုဂ္ဂိုလ်တွေပေါ့လေ။ကျောင်းရတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဒါပါလဲ။ဒါပဲလို့လဲဒါဘာကြောင့်လဲဆိုတာပေါ့လေ။အဲ့ဒါလိုဝေဖန်ရှင်းစားကြပါလေ။အဲ့တော့အဲ့ဒီလိုရှင်မျိုးကိုတွေ့ဝင်ပြီးတော့ရှင်းစားနေလို့ရှိရင် စဉ်းစားသလောက်အချိန်ကုန်သွားတဲ့အဖိုးရာရှင်တွေကကုန်သွားတာပဲကုတရားတို့တဲ့ခါမျိုးပါလည်းပဲအဲ့လိုစဉ်းစားတတ်တဲ့ပုဂ္ဂိုလ်တွေအချိန်ဆုံးကြတာရှိတယ်တဏှာကြီးတွေ့ဝင်ပြီးတော့ချိန်ဆုံးလိုက်လို့အဲတမနဲ့ချိန်ဆုံးလိုက်လို့ရှိရင်ဥပဒနာခရိကတော်ကြီးပေါင်း60အနည်းဆုံးဆုံးရှုံးသွားပါတယ်9မိနစ်အချိန်ဆုံးလိုက်လို့ရှိရင်ဥပဒနာခရိကတော်ကြီးပေါင်း 300ဆုံးရှုံးတော့ပါတယ်တဏှာရီလောက်အချိန်ဆုံးလိုက်လို့ရှိရင်3600လာပါဘူးဝတ္တနာကိစ္စကမာရီကိုဆုံးရှုံးသွားတော့ပါတယ်အဲဒါဒီဝေဘာမှုရုပ်သွားမှုကကျိုးစားလို့ရှိရင်ရနိုင်တဲ့ဖို့တာနဲ့အကိစ္စကမာရီတွေလူယူလိုက်တာနဲ့ဘလို့သူကဒုက္ခရောက်သွားတာပဲဒါမှဆုံးရှုံးသွားတာပါ ခုနငွေတုပ်ပိုက်လာတဲ့ပုံစံကြီးသွားဟာလမ်းတစ်ခွရောက်လာလို့ရှိရင်အဲ့ဒီလိုဆွေဝေစဉ်းစားပြီးတော့ရက်တနေတာနဲ့ပဲနောက်ကလိုက်လာတဲ့လူတို့တွေကပြီးလာတာပဲအဲဒီကကြလို့ရှိရင်ပစ္စည်းကိုလည်းလူယူဆုံးရှုံးလူကိုလည်းတတ်ကျင်နဲ့တတ်သွားတာပါပဲဒါကိုပြောနိုင်ဘူးပေါ့အဲဒီဥပမာလိုပဲရှုမှတ်နေရင်ရှုမှတ်မှုကိုရလာပြီးတော့ ဟုတ်မှဟုတ်ပါမလားလို့စေစဝေဘာနဲ့ယောဂီဟာအဲ့ဒီထိုက်တာမှာတော့ဒိဋ္ဌပေါ်တဲ့အာယုံပေါ်မှာကိုယ်ကိုယ်လုံးဝမပြတ်သားဘူးမောဟပြတ်လွယ်မှုဥဒိစ္စအဲ့ဒီလိုအချင်းကြီးဖြစ်ခါရတာကိုမယုံရှားတဲ့အာယုံအဲဒီကအဟုတ္တရိဖြစ်လာမှာကိုမကြောက်တဲ့အနုတ္တပစသည်စသည်ပါလို့ အကုသိုလ်ရံလူတွေအကုန်လုံးဝိုင်းပြီးတော့စိတ်တော်တာပါပဲတတ်တော့ဖြတ်တော့တာပါပဲအဲဒီအကုသိုလ်ကဆက်ပြီးတော့ပြုထားတဲ့အကုသိုလ်ကံတွေမပြောပါလိုက်တဲ့ကုသိုလ်ကံတွေဖြစ်တဲ့အဲဒီကံတွေကြောင့်ဘဝတည်တည်ရှိရမယ်။ဖြစ်ရဘဝတိုင်းမှာကောင်းကံကြောင့်ကောင်းဘဝရှိရပြီလို့ဩရနာရတရားနဲ့ စေတနာတို့တို့ကြောင့်မကောင်းတဲ့ဘဝတွေရောက်လာပြီဆိုလို့ရောက်သွားပြီဆိုလို့ရှိရင်တော့ဘယ်လောက်ခံစားရမလဲဆိုတာသိစားဖို့ပါပဲအဲ့ဒါကြီးဟာသိစားဝေပါပြီးတော့ယုံမှားမှုဖြစ်နေတဲ့အတွက်အတိအကျစက်ပြတ်သားသားမဆုံးဖြတ်နိုင်တဲ့အတွက်ကြောင့်ပဲဆိုတာအဖြေရှာပါတယ်ဒါကြောင့်မြတ်စွာဘုရားကအဲ့လိုသိစားဝေပါမှုဆိုတဲ့ယုံမှားမှုကို လက်လက်ခွားနဲ့ရှိတယ်လို့ခေါ်ထားပါတယ်။အဲ့ဒီအမြဲတည်းပဲကိုဖော်ဆောင်ကြတဲ့အနေနဲ့ပါကျေးဇူးရှင်ပါကြီးဆရာတော်ဆရာကြီးကလွယ်လွယ်နဲ့မှားရအောင်ဆိုပြီးတော့ကျုံမတိကလမ်းတစ်ခွတွေးကပြန်ဆောက်လေလို့ဒီလိုကိစ္စသတ်မှတ်ခဲ့ပါတယ်။ ဒီလေးတွေကပြောခဲ့တဲ့နိဝရဏ၃ပါးယခုထပ်ပြီးတော့ရှင်းလင်းပြတဲ့နိဝရဏနှစ်ပါးအလုံးပေါက်ထားလိုက်တဲ့အခါကျတော့နိဝရဏ၅ပါးဆုံးသွားပါပြီ။အဲ့ဒီနိဝရဏ၅ပါးကိုပယ်လို့အဲ့ဒီနိဝရဏတရားတွေသိစေတဲ့အခါကျတော့ရှိမှတ်တဲ့စိတ်ကြီးပဲသင်ကျနေတတ်ပါလေ။စိတ်တည်းလည်းမှတ်စိတ် နောက်စိတ်တွေလည်းမှတ်စိတ်သူ့နောက်ကစိတ်လည်းပဲမှတ်စိတ်အဲဒီလိုမှတ်စိတ်ကြီးကြီးခြေကျဲနေတာအဲဒီဒီဝရဏကင်းခြင်းကိဝိစီကျဲပြီးတော့စိတ်ကြီးစီကျဲနေတာကိုပါဠိလိုစိတ်တဝိသုဒ္ဓိခေါ်ပါတယ်စိတ်စီကျဲမှုဒီဝရဏတရားကြီးကျင်းလို့ရှိရင်စိတ်စီကျဲမှုဖြစ်တာနောက်ဆက်ပြီးရှင်းတာပါ ဒီမနာတရားတွေကျင့်ဖို့ဆိုတာစိတ်တိုင်းမှရှိပြီးပြီးဆောက်ဖို့သင်္ကတာပါပဲမိမိရသောဟောကောင်းတဲ့ပြုခဲ့တဲ့အတိုင်းအာယုနဲ့စိတ်နဲ့အကျွမ်းလို့ဖြစ်အောင်ချိန်တက်ပြီးတော့အပူရည်အားဆိုင်နေဖို့ပါပဲနည်းနည်းလေးပါချိန်ရွယ်သွားရအောင်လို့ကိုယ်ပေါ်ရအောင်လို့ရှိမှတ်တဲ့ချိန်နဲ့ထိတ်တိုက်ဒီသက်သက်ကျော်သွားပဲနဲ့အပူရည် လုံးလုံးကြာကြာတက်တက်ကြွကြွနဲ့ဆက်ဆက်လာတာနဲ့စိတ်စီအားဆိုင်နေဖို့ပါပဲ။ဒါယောဂီအလုပ်သာပါပဲ။အဲ့ဒီလိုစိတ်သင်ကျဲနေတဲ့အခိုက်မှာရှူတိုင်းရှူတိုင်းပေါ့လေ။မတရားတဲ့အာယုံရုံးနဲ့မတည်တဲ့စိတ်နာကိုပိုင်ချပြီးတော့သိလာတယ်။ရှုစရာကတစ်ခုရှုတာကတစ်ခုဆိုတာပါလို့ အာယုံနဲ့အတိကွဲလာတယ်ပုံစံထုတ်ရမယ်ဆိုလို့ရှိရင်ထိုင်တော့မယ်အပြုဟာထိုင်ရင်လည်းစိတ်အချင်းချင်းထိုင်ရုပ်အချင်းချင်းပါလေထိုင်ရင်လည်းစိတ်အချင်းချင်းကိုလည်းပြီးတော့ထိုင်ရင်ထိုင်တဲ့ထိုင်ခါတဲ့မှာလည်းထိုင်ရင်လည်းစိတ်အချင်းချင်းဖြစ်နေလာလည်းပြီးလာလည်းအဲ့ဒီစိတ်အချင်းချင်းကြောင့်အောက်ကိုဤလေးပြီးတော့ကျသွားတဲ့ ခရုပ်အစီအစဉ်ကိုလည်းရှိလာတယ်။အဲဒါဟာအာယုနဲ့အသိယုံနဲ့လံပေါ့လေ။တွဲပြီးတော့ဖြစ်နေပုံလေးတွေကိုပိုင်ချကြည့်ရဲ့။ဉာဏ်မျိုးပါဉာဏ်ပါပဲ။အကြောင်းနဲ့အကျိုးနဲ့လည်းပဲပိုင်ချတယ်သူအကြောင်းနဲ့သူအကျိုးနဲ့လည်းပဲပိုင်ချပြီးတော့ကြည့်လိုက်တယ် ဒီဘုံကတော့ထိုင်တော့မယ်ဒီထိုင်ရတဲ့စိတ်အစဉ်အဆက်အကြောင်းတရားဒီအရှင်ထိုင်ထိုင်ထားတဲ့လေးလေးပြီးတော့ကြာကြာသွားတဲ့အကျိုးရုပ်တရားအကြောင်းရုပ်တရားနဲ့အကျိုးရုပ်တရားရှုနေရင်ကလည်းပိုင်းခြားပြီးတော့သိရတာပဲထိုင်ရတဲ့စိတ်ကြောင့်ထိုင်ရုပ်တာဖြစ်နေထိုင်ရုပ်တာဖြစ်ဒါထိုင်ရနေပြီးတော့ထားတော့လာပြုမှလည်းထားခြင်းနဲ့စိတ်အစဉ်အဆက်ကြောင့်ထားရုပ်တာဖြစ်နေထိုင်ရုပ်တာဖြစ် အဲဒီလိုသူ့အကြောင်းနဲ့သူ့အကျိုးလေးတွေပေါ့လေပြီးတော့နားနဲ့အသာရှိလို့ကြားတာမျက်စိနဲ့အချင်းရှိလို့အမြင်သိတာစသည်ပေါ့လေအကြောင်းကျရတယ်ပဲသူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေဝိဇ္ဇအနေနဲ့ပေါ့လေအဲဒီလိုဆက်ဆံပြီးတော့ကြည့်ရတတ်ပါလေဆက်ပြီးတော့ရှုနေလို့ရှိရင်အဲဒီကြောင်းကျိုးသက်ဒီပေါ်မှာ ဟောအောင်ဖြစ်ဖြစ်သွားပြီးတော့အတိတ်တွေပဲဆက်ဆက်ဆက်ဆက်ပြီးတော့လာတာကိုရှင်းရှင်းလင်းလင်းကြည့်ပါလေဥပဒနာဉာဏ်ရှိလာတာဒါကကုလတိပုဂ္ဂိုလ်ကအမှတ်ကောင်းနေတဲ့အခါဝင်ရှိပုံပါပဲဒါပေမဲ့အမှတ်မကောင်းတဲ့အခါမှာတော့အဲဒီလိုသဘောပါကိုမကြည့်နိုင်ရင်ရှိတတ်ပါလေအမိစလာဆိုင်တဲ့ဒီဝိညာဉ်တရားကြီးအကောင်းနေလို့ရှိရင်သူတို့ကလမ်းဖုံးနေလို့မသိတာမျိုးလည်းရှိတတ်ပါတယ် အဲ့ဒီယောဂနာတရားတွေကိုလည်းမှတ်နေတဲ့အတွက်အမှားကြီးမကောင်းပဲဖြစ်နေတာဆိုတာကိုဒီမှာတော့ပြီးတော့ဖောက်ချက်ကြပါတယ်သတ္တဗာရိယမှာတော့မိညာနဲ့ဥဒိကိစ္စအနိဝရဏကိုအကျွဲ့မဲ့ပယ်ပြီးဖြစ်နေပါတယ်။ဇဏတိဝရဏရေကိုလည်းပဲစိတ်တတိကအားဖြင့်ပယ်ပြီးဖြစ်နေပါတယ်။ဒါကြောင့် ဒီဘောကခေါ်ရင်ကြောက်ရစိတ်เสียမရှိပဲစိတ်ရဝင်ပြီးတော့ရှုနေလို့ရှိရင်ကမိစ္ဆနာအဆိုင်ရှိတဲ့အဲ့ဒီကြာတဲ့ဒီဝေဒနာတွေလည်းပဲမကြခင်ပဲဒီဒီကွက်ကွက်ပေါက်ပါပြီးတော့ဥစ္စာမနာပါဟာအနေအချင်းပေါ်လေးရှင်းပါသွားတတ်ပါလေ။ဒါကြောင့်ဖြစ်တိုင်းဖြစ်တိုင်းသောယုံနာတွေကိုအကုန်လုံးလိုက်ပြီးတော့ရှုမှတ်နိုင်တယ်ဆိုတာပေါ့လေ။ ကိုယ်ကိုယ်ကြအားအလုံးရှိတဲ့ပုဂ္ဂိုလ်တွေရှိပါလိမ့်မယ်။အဖြစ်အပျက်သေခါလူကအနတ္တရှင်းရဆုံးသဘောခံလို့ဘောလို့ရှင်းရှင်းလင်းလင်းသိရတယ်။ဒီနိုင်ငံအောင်လွှမ်းမိုးပြည့်စက်တဲ့ဒီဝရဏပရိယုထံပြိလိကာရဲ့လို့မရှိဘူး။ဒါကြောင့်သတ္တဗာဟာဒီလိုဆက်ပြီးတော့အဲမြတ်စွာဘုရားဒီလိုဆက်ပြီးတော့ဟောတော်မူတာရှိတယ်။သူဟာတဲ့သူဟာတဲ့သတ္တဗာပုဂ္ဂိုလ်က အဲရှင်ဟာပဲဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ပါလေဒီလိုဆင်ញင်မိတယ်နိဝရဏပရိယုထံကိလေသာနဲ့ပါလေရှင်းတော့ဆောင်းကျင်မှထပ်ကြပေါ်ပေါက်တာပေါ့လေတွမ်းမှုနှိစ္စခါလို့ငါဟာဟုတ်တိုင်းမှစွာပေါ့လေမသိမြင်ခဲ့အဲဒီတော့ဟုတ်တိုင်းမှစွာမသိမြင်နိုင်တော့အောင် ပရိယုဌာကသိလိတာဟာငါရဲ့ကိုယ်ထဲမှာမပယ်ရသေးပဲနဲ့မကင်းသေးပဲနဲ့မရှိတော့ဘူးဆိုတာပေါ့လေသစ္စာလေးပါးတရားကိုသိဖို့ရအတွက်ပေါ့လေအခုလိုကြောင်းရဆက်ပြီးတော့ပေါ့လေမှတ်တဲ့ခါကျတော့ထိုးသိသိဖို့ရအတွက်ငါရဲ့စိတ်ကိုပေါ့လေတောင်းကောင်းပြီးပေါ့လေဟိုထားရအာယုံမှာ ကျင်ပြီးပြီဆိုရောလေအဲ့လိုရှင်းရတယ်လို့ဆိုရတယ်ဒါအားရတဲ့သဘောပါပဲအဲ့ဒီလိုကျင်ပြီးကြောက်လည်းပဲကောင်းကောင်းကြီးကြီးကောင်းကြီးလားလည်းမလို့ဒီလိုရှင်းရပါတယ်ဒါကပိုင်ပိုင်နိုင်နိုင်ပေါ့လေဆုတ်ဆက်ပုံလေးကိုလုံးလုံးပုံလေးကိုဒီလိုကောင်းတာပုဂ္ဂိုလ်ကိုနားနေတာပေါ့ဒီလိုနဲ့ကိလေသာတရားတွေဖြစ်တယ်လည်းရှင်းပါသေးတယ်ရှင်းတယ်လည်းရှင်းပါသေးတယ် ဒီစိတ်တွေကျင်းပါနဲ့ဒီနဲ့လုံးဝကျင့်ကြံရှိသိတော့တာဆိုတော့လည်းပဲကောင်းကောင်းနားလည်ပါတယ်။အဲလိုနားလည်ဖို့လေးသတ္တဝါသိတာကိုလည်းဒီနေ့ဆက်စားတာမြစ်ချထားတာပါ။ဆိုလိုရင်းအချက်ကတော့ကိုယ်ဆုံးတော်ကိုဘယ်ကအချိန်ခံရတဲ့အတိုင်းပါလေ။တော်ရဖြစ်ပြအောင်သူသူစိတ်စိတ်ကြောင်းဆိုတဲ့ ဒီစိတ်ဉာဏ်အရာသုံးခုတွေကတခုသောအရာတို့ဝင်ပြီးတော့ပေါ့လေကိုယ်လည်းဆက်ပြီးတော့ငရေပေါ်တဲ့အာယုံပေါ့လေရှုခွေးရှုခွက်တွေပေါ့လေရှုရရှုပြီးတော့အစဉ်ကြည့်လိုက်လို့ရှိရင်ယုံနာအဖြစ်အပျက်သဘောပါလို့မသိနိုင်တော့အောင်ရင်းတော်စွာဖြစ်တဲ့နိဝရဏအယုထာကိလေသာတွေကိုမတွေ့ရတော့ဘူးလို့ဆိုရင်ကိုယ်နဲ့စိတ်ခတ်လိုက်တာလည်းပဲ ပေါ်လာတဲ့အာရုံရဲ့ပေါ်ပြီးတော့ကြောက်အဟောင်းကြီးချိတ်ဆက်စားပါလိမ့်ခက်တဲ့ဥရိယဗျာဉာဏ်ကစပြီးတော့တွေ့တော့တာပါပဲစပြီးတော့တွေ့လိုက်တဲ့ဆိုတဲ့ကောကတွေ့လိုက်တာနဲ့ပဲဖြစ်ပေါ်လာတဲ့ပြုထာဝရများပေါ်ဝင်မရတော့ဘူးတကယ်လို့ပေါ်လာလို့ရှိရင်လည်းပေါ်ပေါ်ချင်းကပြည်နေတော့မှတ်ချလိုက်တဲ့ခါကြတာနိဗ္ဗာန်ကြီးဆက်ဆက်ကြတာပါပဲ ဒီမထိန်နိုင်မသိနိုင်တော့အောင်ဒီသမဏကိုကျန်းကျန်းနဲ့ဒီဝရဏပြယုခလာကိလေသာတွေရှင်းတော့တာတွေ့တယ်ဆိုတော့ဘလို့အာရုံပြကောင်းလို့ရှိပါထိတ်ထုတ်နိုင်တဲ့ဒီဝရဏတရားတွေဆိုရှင်းပါဘောလေဒါတော့မရှင်းသေးပါဘူးဒီတော့စိတ်ရှင်ကျေပြီးအဖြစ်ပြတော့ဘာကိုတိတိတိတိပြီးတော့အမှတ်ကောင်းနေတော့တယ်မှာဆက်တာပါနေလို့ရှိရင်ဒါကြောင့်သဘောထားကို မတိနိုင်တော့အောင်လွှမ်းမိုးနှိမ့်ဆက်တတ်တဲ့ပရိယုထံကိစ္စဟာငါသနာမှာမရှိတော့ဘူးလို့ကြည့်နေဆုံးဖြတ်လို့ဆုံးဖြတ်နိုင်တယ်လို့ပြောဆိုတယ်။ကိုယ်ကကြည့်ကြည့်ကြကြဆုံးဖြတ်နေတဲ့သတ်ပြီးအဲဒီခံစားရှိတာပဲ။ဒီရက်ကလေးတွေအားလုံးနိုင်နေနေမထိတ်ချုပ်နိုင်ကြအောင်တော့ကစံတန်းဆုံးပေါ့လေ။ အလွန်ဆုံးဟာကိုထိချုပ်နိုင်တယ်ဆိုရင်ဒါကိုယ့်ကိုယ်ကိုနိုင်ရင်းလောက်တော့နိုင်တော့ပြီပေါ့ကိုယ့်ကိုယ်ကိုနိုင်တယ်ဆိုလို့ရှိရင်နိုင်တယ်လောက်လူသိက္ခာလေးလည်းကျက်လာတာပဲကိုကြီးတိလာကြီးလူကိုပြီးလာတာပေါ့စိတ်ကိုထိချုပ်နိုင်လို့ရှိရင်လူလိုစိတ်ချတတ်လာတာပေါ့အသိဉာဏ်ကြီးပါရှိတယ်ဆိုလို့ရှိရင်လူထက်ကြီးဖြစ်ပြီဆိုတာသိချင်ရှားပါတယ်တော့အဲ့လိုကြရတာရင်းစစ်နေလို့ရှိရင် အခုလိုတိဋ္ဌာဘာဝနာတရားတွေကိုယုံကြည်ကြည်နဲ့ဘုရားညွှန်ကြားတဲ့အတိုင်းပေါ်လေအနည်းဆုံးဆရာများရဲ့ဟောတာကိုခံယူပြီးတော့ကျိုးကျိုးလုံလုံယူတည်တည်နဲ့ရှုဖတ်လို့ဆိုတာဒီမှာသွားပြီးတော့ကောက်ချက်ကြပါလားတွေ့ပြီးပါလို့ရှိအချိန်မှဆက်ရပါမယ်တွေ့ပြီးမှပါလို့အချိန်မှမဆက်ဘူးတွေ့ပြီးတော့မှမရမတွေ့ရင်လည်းအချိန်မှမရဘူးဒီတော့အချိန်မှရလို့ရှိရင်တွေ့ပြီးမှရှောက်ပြီးတော့ဆက်ကြဖို့ပဲဘဝအတွက်အချိန်မှရှိရတဲ့ အလုပ်ပေါ့တိကျတဲ့အလုပ်ပေါ့အဲဒါကိုရှာဖွေပြီးတော့တိတိကျကျလုပ်လို့ရှိရင်ကျိုးရလက်ကတော့ကိုယ့်ကိုယ်ကိုဘာဖြစ်တယ်ဆိုတာနားလည်ပြီးတော့ကိုယ့်ကိုယ်ကိုထိတ်ချုပ်နိုင်တော့တာပါပဲကိုယ့်ကိုယ်ထိတ်ချုပ်နိုင်တယ်ဆိုလို့ရှိရင်ကိုယ်လောကကိုနိုင်တော့ဝိဉ္ဇဉ်လောကလေးကိုလည်းမချုပ်ထားရအောင်သူ့ဘာရှင်းရမှုမရှိရအောင်ပေါ့လေဆောက်ရှောက်ကာဝယ်နိုင်တော့တာပါပဲအလိုလိုဆောက်ရှောက်ကာဝယ်ပြီးတော့ဖြစ်သွားတော့တာပါပဲ ငြိမ်းချမ်းရေးဆိုတာဒါကိုခေါ်ပါတယ်။ဒါကြောင့်ပြည်သူ့ရှင်မကြီးဆရာတော်ဆရာကြီးကအဲဒီလိုအလက်တိတ်ကိုဆောင်တဲ့သဘောလေးကိုပေါ့လေနေရာမှာဆောင်ဖို့အလေးကျွန်တော်ပြုထားခဲ့ပါတယ်။စိတ်ငြိမ်ရာတွင်ရှင်းကဝင်၍ရှင်ရင်ရှိရှိဖြစ်ပြနေအတိရှိနေတာတဲ့။ဒါတော့ဒီလိုပါပဲ။ ယထာဘုဒ္ဓမတိရအောင်ထကြွဆောင်ကိုကြည့်လို့ဆိုဖြေရုပ်ရှိပါတဲ့သိဆောင်ဖို့လေးသိကောင်းတဲ့ဆောင်ဖို့လေးပါအဲဒီဆောင်ဖို့နဲ့အညီပေါ့လေကိုကိုကိုကိန်းလေးပေါ့နေရာမှာအရှင်နဲ့သတ်မှတ်နိုင်လို့ရဒီတရားတွေအားထုတ်လို့ရှိရင်ဒီလမ်းကြအားထုတ်လို့ရှိရင်ဒီဖြေရတော့ဆက်လာပါပါမယ်အဲဒီတိုင်ကျူးလောက်ကြပါသေးလို့တိုက်တွန်းရတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါရစေ